ခန်းကြီး9အငယ်1မှ9ထိုနေ့၌ဒေဘောရနှင့်အဘိနောင်ဤသားဘာရက်တို့ဆိုသောတည်ခြင်းစကားဟုမူကားဤဒေလအမျိုး၌မင်းတို့သည်အဥပြုသောကြောင့်၎င်းဆင်းရဲသားတို့သည် စေတနာစိတ်နှင့်မိမိကိုယ်ကိုလှူသောကြောင့်၎င်းသာရဖျားဤကျေးဇူးတော်ကိုချီးမွမ်းကြလော့။အိုးရှင်မြင်တို့ကြားကြလော့။အိုးမင်းသားတို့နားထောင်ကြလော့။ ငါတီချင်းဆိုမည်ထာဝရဘုရားအားတီချင်းဆိုမည်ဣဒရလမျိုး၏ဘုရားသခင်ထာဝရဘုရား၏ဂုံကျေးဇူးတော်ကိုချီးမွမ်းမည်အိုထာဝရဘုရား ကိုတော်သည် စီရတောင်ရိုးပေါ်မှကြွ၍အေဒုံတော်မှစစ်ချီတော်မူသောအခါမြေကြီးလှုပ်၍မိုးရွာသည်ဖြင့်မိုးတိမ်တို့မှ မိုးရည်သည်စီးပါ၏တောင်ရိုးတို့သည်ထာဝရဘုရားရှေ့တော်၌၎င်း တိနာတောင်သည်လည်းဣဒေလအမျိုး၏ဘုရားသခင်ထာဝရဘုရားရှေ့တော်၌၎င်းတုန်လှုပ်ပါ၏အငယ်6မှ8အာနတ်သားရှံဂါမင်းလက်ထက်၌၎င်းရေလမင်းလက်ထက်၌၎င်းလမ်းမတို့သည်စိတ်ညံလျက်ရှိ၍ခရီးသွားသောသူတို့သည်လမ်းကြားတို့၌လိုက်သွားရကြ၏ဤတွေလအမျိုး၌မင်းဆက်ပြက်လျက်ရှိ၏ ငါဒေဘောရသည်မပေါ်ငါသည်ဣဒရေလအမျိုး၌အမိမပေါ်ထွန်းမိတိုင်အောင်မင်းဆက်ပြက်လျက်ရှိ၏ဣဒရေလအမျိုးသားတို့သည်ဖျားတစ်တို့ကိုရွေးယူကြ၏ထိုအခါသူတို့မြို့များကို ရန်သူတို့သည် တိုက်လာကြ၏ဣဒရေလအမျိုးသား၄000တွင်ဒိုင်းလွှားတစ်ခုလှန်တစင်းမျှမရှိအငယ်9မှ17 စေတနာစိတ်ရှိ၍ဆင်းရဲသားတို့တွင်မိမိကိုယ်ကိုလှူသောဤဒေလာအမျိုးမင်းတို့အားငါစိတ်နူးညွတ်၏ဒါရဘုရား၏ကျေးဇူးတော်ကိုချီးမွမ်းကြလော့ဖြူသောမြင်းကိုစီးသောသူတရားမှုကိုစီရင်သောသူလမ်း၌သွားသောသူတို့ရေချင်းများအနားမှာလက်ရဥစ္စာကိုဝေမျှသောသူတို့၏တန်ကိုကြားသောအခါတည်ခြင်းဆိုကြလော့ဒါရဘုရား၏တရားတော်မှု ဣဒေလမြို့ရွာတို့၌တရားသဖြင့်ပြုတော်မူသောအမှုတို့ကို ထိုအရက်တို့တွင်ချီးမွမ်းကြလိမ့်မည်ထိုအခါသာရဖျား၏လူတို့သည်မိမိတို့နေသောမြို့သို့ ပြန်သွားကြလိမ့်မည်အငယ်၁၂မှ၁၈နိုးပါနိုးပါဒီဘောရနိုးပါနိုးပါတီချင်းဆိုပါအိုဘာရက်ထပါအဘိနောင်သား သင်ဖန်စီချုပ်ထားသောသူတို့ကို ထုတ်ပြပါထိုအခါကြံကျွင်းသောသူတို့သည် သူရဲ့ကြီးတို့ထံသို့ဆင်းကြ၏သာရဖျား၏လူတို့သည် အစွမ်းတကူကြီးသောသူတို့ထံသို့ငါအဖို့ဆင်းကြ၏အာမလက်လူနေရာအနားမှာ နေရာကျသောသူတို့သည်အေဖရင်ခရိုင်တဲကထွက်လာကြ၏သူတို့နောက်မှတင်ဤဘူချေတို့တွင်ဗိယံမီအမျိုးသားတို့သည် လိုက်ကြ၏ မာခရိယအမျိုးတဲကမင်းများဇာဗုလုအမျိုးတဲကစီရင်တတ်သောသူများတို့သည် ထွက်လာကြ၏ဤတခါမင်းတို့သည်လည်းဒေဘိုရ၌ပါ၍ဤတခါအမျိုးသည်ဘာရက်၏လက်ယုံဖြစ်၏ဘာရက်နောက်မှဂျိုင်တဲသို့ပြေးလိုက်ကြ၏ရုဘင်အမျိုးနေရာချောင်းအွယ်အွယ်၌စိတ်နှလုံးပြဋ္ဌာန်းခြင်းများကြ၏နောက်တဖန်တင်သည်တိုးမြည်တံကိုနားထောင်ခြင်းဟာ တောင်ကြားမှအပေကြောင့်ထိုင်နေသည်။ရုဘင်အမျိုးနေရာချောင်းအွယ်တွယ်၌စိတ်နှလုံးတွန့်တိုခြင်းများကြသည်တကားဂိလပြည်သားတို့သည်ယော်ဒန်မြစ်တစ်ဖက်၌ငြိမ်ဝတ်စွာနေကြ၏ဒံအမျိုးသည်တင်မောစိတ်အနားမှအဘယ်ကြောင့်နေရသနည်းအာရှာမျိုးသည်လည်းပင်လေကမ်းနာတင်မောဆိုင်ရာခွေးတို့၌မလှုပ်ဘဲငြိမ်ဝတ်စွာနေသည်တကား ဇာဗုလုန်အမျိုးသည်အသက်ကိုစွန့်စားသည်တိုင်အောင်ရဲရင့်၍နဿလိအမျိုးသည်မြင့်သောတောအရပ်၌ထိုနည်းတူပြု၏။ရှင်ဘုရင်တို့သည် လာ၍စစ်တိုက်ကြ၏။ခါနနိရှင်ဘုရင်တို့သည် မေဂိဒ္ဒေါအိုင် တာနက်မြို့အနားမှာတိုက်သော်လည်း၊ငွေကိုလုယူ၍မရကြ။ကောင်းကင်မှစစ်ကူကြ၏ ကျေတို့သည်လှက်ပတ်စဉ်ခါတိတရကိုစစ်တိုက်ကြ၏ကိရှုံမြင့်စစ်မှုကြောင့်ကြော်စောသောမြင့်ကိရှုံမြင့်သည်ရန်သူတို့ကိုပယ်သွား၏အိုးငါဝိညာဉ်တင်ဒီခွန်အားကြီးသောသူကိုနင်းနှိပ်ပြီးထိုအခါမြင်းစည်းသူရဲတို့သည်မြင်းကိုနှင်လျက်နှင်လျက်စီးသောကြောင့်မြင်းတို့သည်မြေကိုခွာနှင့် ထိခိုက်လျက်ပြေးကြ၏ မေရောဇမြို့သားတို့သည်ထာဝရဘုရားဘက်စစ်သူရဲတို့နှင့်ဝိုင်း၍ထာဝရဘုရားဘက်သို့မကူကြသောကြောင့်မေရောဇမြို့ကိုကျင်ကြလော့မြို့သားတို့ကိုပြင်းစွာကျင်ကြလော့ဟုထာဝရဘုရား၏ကောင်းကင်တမန်သည်မှားထား၏အငယ်24မှ29ကေနိအမျိုးသားဟေဘာဤမယာယေလသည် မိမတကာတို့ထက်မြတ်စွာသောမင်္ဂလာရှိ၏တဲ၌နေသောမိမတကာတို့ထက်မြတ်စွာသောမင်္ဂလာရှိ၏ထိုသူသည်ရေကိုတောင်း၍ရေလန့်သည်နှုတ်ကိုပေး၏မင်းသုံးသောဖလားနှင့်နှုတ်တန်းကိုဆက်လေ၏တဲတန်တင်ကိုယူ၍လက်ရလက်နှင့်လက်ရိုက်ကိုကင်လျက်တိတရက်ကိုရိုက်လေ၏သူ၏ခေါင်းကိုထိုးရိုက်၍နဘန်းကိုထုတ်ချင်းခွင်းဖောက်လေ၏ သူသည်ရေလခြေရင်၌ကြာ၍လဲလျက်တုံးလုံးနေ၏ခြေရင်၌ကြာလဲ၍ကြာရရ၌တည်လျက်လဲနေ၏အငယ်28မှ31တိတရအမိသည်ပဒင်းပေါက်ဝါဖြင့်ကြည်၍ကလကံအတွင်း၌နေလျက်သူ၏ယထာသည်အဘယ်ကြောင့်လာခဲ့သနည်းယထာဘီတို့သည်အဘယ်ကြောင့်နှေးသနည်းဟုမြည်တမ်းလေ၏ ညာရှိသောမင်းသမီးတို့သည် ပြန်လျှောက်ကြသည်သာမက၊သူ့ကိုယ်တိုင်ပြန်ပြောသည်ကား၊သူတို့သည် တွေ့၍ရသောဥစ္စာကို ဝေဖန်လျက်နေကြသည်မဟုတ်လော။စစ်သူရဲတို့အားအပျိုကညာတယောက်နှစ်ယောက်စီ၊တိသရဘို့ပန်းဆိုးသောအဝတ်၊ပန်းဆိုး၍ချယ်လှယ်သော အဝတ်တန်ဆာ၊အောင်သော သူတို့၏လည်ပင်း၌ဆင်စရာဘို့ပန်းဆိုး၍ ချယ်လေလျက်အစင်းရောင်ထူကြသောအဝတ်တစားကိုလူယူ၍ဝေဖန်လျက်နေကြသည် မဟုတ်လောဟုတိတရိအမိသည် ဆိုတတ်၏။အိုထာဝရဖျားကိုရောဤရန်သူအပေါင်းတို့သည် ထိုတို့ပျက်စီးခြင်းသို့ရောက်ကြပါစေသော။ထာဝရဖျားကို ချစ်တော်သူတို့သည် အရှိန်တကိုးနှင့်ထွက်သွားသော နေမင်းကဲ့သို့ဖြစ်ပါစေသောဟုတည်ခြင်းဆိုကြ၏။ထိုနောက်အနှစ်40တိုင်တိုင် တပြည်လုံးငြိမ်းလေ၏